ယောဂီပုဂ္ဂိုလ်များကိုဣန္ဒြေတွေညီညွတ်ထက်မြက်ပြီးတော့ဝိပဿနာတရားတွေတိုးတက်ကြောင်းဖြစ်တဲ့ဝိတုဒ္ဓိမေထာဂရမလာတဲ့ဣန္ဒြေထက်မြက်ကြောင်းတရား၉ပါးကိုဟောကြားလာခဲ့ရမှာ၄ပါးပြီးသွားပြီယနေ့ဟာယောဂီပုဂ္ဂိုလ်များအတွက်၅ပါးမြောက် ဣန္ဒြေထင်မြင်ကြောင်းတရားဖြစ်တယ်နံပါတ်1ကဥပ္ပန္နုပါဏာဏံသင်္ခါရဏံခယမေဝပတ္တိယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုပွားအားထုတ်ခြင်းဟာတရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့တရားတွေတက်စေနိုင်တဲ့တကြောင်တရားဖြစ်တယ် ဒုတိယတထသတက္ကိစ္စကိရိယာယတံပါတိတိတက္ကိစ္စကိရိယာယတထတို့ယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာတက္ကိစ္စကိရိယာယရိုရိုသေးသေးရှုမှတ်ပွားများအားထုတ်ခြင်းဖြင့်တံပါတိတိဝိပဿနာဉာဏ်ဤထင်မြင်ပြီးတော့တရားတွေတိုးတက်စေနိုင်တယ် ယုတ်တရားနံတရားတွေရဲ့ကုံသွားတဲ့သဘောဆုံးသွားတဲ့သဘော ပြက်သွားတဲ့သဘောပျောက်သွားတဲ့သဘောချုပ်သွားတဲ့သဘောအဲ့ဒီသဘောကိုသိအောင် ရှုတဲ့နေရာမှာတက္ကိစ္စရှုမှတ်မှုတတိတရားမလွတ်အောင်ရိုးရိုးသေးသေးရှုမှတ်ပါရိုးရိုးသေးသေးဆိုတာမိမိရှုမှတ်ရမယ့်အမှတ်တရားလေးကိုတတိလွတ်မသွားအောင် ဝရိယစိုက်ပြီးရှုနေခြင်းဟာဒါတက်ကိစ္စပဲယူသေးတာဘာကိုယူသေးတာလဲဆိုရင်တရားကိုယူသေးတာမိမိရှုမှတ်ရမယ့်တရားမလွတ်အောင်ရှုနေတာအဲလိုယူယူသေးသေးရှုမှတ်ပွားများအားထုတ်ရင်လည်းပဲတရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထည့်ပြီးတရားတက်စီနိုင်တယ် နောက်နံပါတ်3ကတတ္ထသတာတိသကိရိယာယတံပါတိတိယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာတာတိသကိရိယာယမနာမယအခြားမပြန့်အောင်ရှုမှတ်ခြင်းဖြင့်တံပါတိတိဝိပဿနာဉာဏ်ဤထက်တရားတွေတိုးတက်နိုင်တယ်ရှုမှတ်တဲ့ခါကဏ္ဍမှာမယမနာရှုမှတ်ရမယ် ယန္နာယန္နာပြီးတော့မရှုမရဘူးအနိခိတတူတော်တဲ့မချထားအပ်တော်ဝန်ရှိရမယ်မချထားအပ်တော်ဝန်ဆိုတာမိမိဓမ္မယုံမှာတော့မှတ်ပြီးပြီငါအဆောင်ရောက်တဲ့အခါခဏနားလိုက်ဦးမယ်မရှုမှတ်တော့ပဲနဲ့အဲ့လို အမှတ်တရားကို ချထားပြီးယန္နာပြီးတော့မရှုနဲ့ဒါနပရကမောတဲ့မြဲမြံတဲ့ဝရိယရှိရမယ် မိမိရဲ့ကြိုးစားအားထုတ်မှုဟာဓမ္မယုံပေါ်မှာတော့ငါမလွတ်အောင်ကြိုးစားမယ်။အဆောင်ပြန်ရောက်တဲ့အချိန်ဟာမိမိနေရာပြန်ရောက်တဲ့အချိန်ဟာဒါမိမိတို့ရဲ့အားလက်ခွင့်ပဲဆိုတဲ့အနေအားဖြင့်ဝရိယကိုလျှော့မပြစ်လိုက်ရဘူး။မြင်းမြင်းမြန်မြန်ဓမ္မယုံပေါ်မှာရှုမှတ်နေတယ်လို့ထိုင်ပြီးရှုမှတ်တယ်လို့ရက်တဲ့ခါမှလည်းပဲရှုမှတ်မှုမလွတ်အောင်ဝရိယစိုက်ထားရက်တဲ့ခါမလွတ်အောင်ရှုမှတ်တယ်လို့သွားတဲ့ခါမှလည်းမလွတ်အောင် ဝရိယစိုက်ပြီးရှုမှတ်နေရမယ်ထိုင်တဲ့ခါမှလည်းမလွတ်အောင်လျှောင်းတဲ့ခါမှလည်းမလွတ်အောင်စားတဲ့တောက်တဲ့ကရေချိုးရေတောက်မျက်နှာသစ်မှစ၍ပြုလို့တည်းများအမူအရာတိုင်းကိုတတိမလွတ်အောင်ဝိညာဆိုင်ပြီးတော့မယမနာရှုပွားအားထုတ်နေခြင်းဟာတရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထည့်ပြီးတရားတက်စေနိုင်တဲ့တရားပါတဲ့တရားတက်ကြောင်းနေပါတဲ့ နောက်နံပါတ်၄ကတပ္ပာယကိရိယာယတမ္ပါတိတိဒီယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့နေရာမှာတပ္ပာယကိရိယာယတင့်လျောတိကိုသာမိဝဲခြင်းဖြင့်လည်းပဲတမ္ပါတိတိမိမိအားထုတ်နေစေဖြစ်တဲ့တရားတွေမဆုတ်ယုတ်ပဲတွတ်တက်လာနိုင်ပါလေ မနေ့ကဘုန်းကြီးဒီနံပါတ်လေးဖြစ်တဲ့မိဝဲရမယ့်တပ်ပါရ9ပါးကိုဘုန်းကြီးဟောခဲ့ပြီအဲ့ဒီမိဝဲတဲ့နာတွေကိုမိဝဲပြီးတော့မမိဝဲတဲ့နာကိုရှောင်ပြီးတော့အာထုတ်သွားရင်ဣန္ဒြေ၅ပါးညီညွတ်ပြီးတော့ဝိပဿနာဉာဏ်တွေထက်ပြီးတရားတွေတိုးတက်မယ်မိဝဲတဲ့နာတွေကဘာတွေလဲမိမိတရားမဆုပ်ယုပ်စေပဲနဲ့ မိဝဲခြင်းနဲ့ကြောင်းကိုမိဝဲရမယ်မိမိလိုချင်တဲ့တရားကိုပေးနိုင်တဲ့ကမ္မထံဆရာရှိတဲ့ဘုရားရှင်ဟောကြားတော်မူထားတဲ့တရားဒေသနာတော်အတိုင်းနိမိနိမလမ်းမှာသွန်သင်ညွန်ပြပေးနိုင်တဲ့ဆရာသမားကောင်းရှိတဲ့နေရာကြောင်းမိဝဲရမယ်မဝေလွန်မနီးလွန်နဲ့စွန့်ခံရွာမိဝဲရမယ်ယောဂီပုဂ္ဂိုလ်တွေပြောတဲ့စကား၁၀ခုအဲ့ဒီ တရားနဲ့စပ်ဆိုင်တဲ့စကားကိုသာမပြောမဖြစ်ပြောရမယ်။နောက်ပြီးတော့ဘုန်းကြီးတို့ယောဂီများတရားနဲ့စပ်ဆိုင်တဲ့သီလနဲ့စပ်တဲ့တရား၊သမာဓိနဲ့စပ်တဲ့တရား၊ဝရိယနဲ့စပ်တဲ့တရား၊ပညာနဲ့စပ်တဲ့တရားဒီစကားမျိုးတွေသာမိမိတို့ပြောဆိုရမယ်။အဲလိုမိဝဲတဲ့စကားကိုမိဝဲပြီးတော့အားထုတ်သွားရမယ်။နောက် ပုဂ္ဂလံတဲ့အတူနေပုဂ္ဂိုလ်အတူနေနှစ်ယောက်တည်းတခန်းအတူတူနေကြတာတယောက်နဲ့တယောက်စေတဘောထားချင်း မတူဘူးဆိုရင်တရားကြိုးစားလို့ရပါမလားဘယ်လိုမှမရနိုင်ဘူးတယောက်နဲ့တယောက်စိတ်သဘောထားချင်းကို တူနေရတယ်နှစ်ယောက်စလုံးဟာပဟိတတောမိမိစိတ်ဟာတရားအာယုန်ထဲမှာပဲနိဗ္ဗာန်သို့စေလွတ်အပ်သောစိတ်ဆိုတာတရားအာယုန်ထဲမှာပဲစိတ်ကိုညွတ်ထားပြီးတော့ဘယ်နေရာမှ ရှုမှတ်မှုမလွတ်အောင်တာတစ္ဆမနှမ်းမဲ့ရကြမ်းမပြတ်အောင်ရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်များမှာတရားဝရိယသတိသမารိပညာတွေအင်းဒီတရားတွေညင်ညွတ်ထက်မြက်ပြီးတော့တရားတွေတက်နိုင်တယ်။နောက်ပြီးတော့မိဝဲသင်းတဲ့ဘောဇင်ဘောဇနာတပ္ပါယမြတ်တာဘူးဘောဇနာတပ္ပါယမမြတ်တာရင်လည်းပဲတရားကြိုးစားလို့မရဘူး။နောက်ဥရုတပ္ပါယမြတ်တာဘူးဣရိယာပဋ္ဌမြတ်တာဘူး အဲဒီလိုမိဝဲတင်တာတွေကိုမိဝဲပြီးတော့အာထုတ်သွားရင်မိမိအာထုတ်နေစေဖြစ်တဲ့တရားတွေဆုပ်ယုပ်မှလားတိုးတက်မှလားဗျာတိုးတက်မယ်ယနေ့ယောဂီတို့နာကြားရမယ့်တရားကဘာလဲဆိုတော့တမာရိတ္တသနိမိတ်တေဂါဟိနာတမာရိတ္တသဝိပဿနာတမာရိဤလီနိမိတ်တေဂါဟိနာနမိတ်ဖြစ်ကြောင်းကိုကောင်းကောင်းမှတ်သားခြင်းဖြင့်လေတမ္ပါတိတိ ဝိပဿနာဉာဏ်တွေထည့်ပြီးတော့တရားတွေတိုးတက်စေနိုင်တယ်ဆိုလိုရင်းကဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာတစ်ခါတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်မှာစိတ်တည်ငြိမ်မှုတမာတိရဖို့အတွက်ဘေးကအထောက်အပံ့လေးတွေရှိပါတယ်ထိုင်ထားတဲ့ဣရိယာပုနောက်ပြီးတော့ယာတိဥဒုနောက်ကျမ်းမာရေး ကြောင်းကြဆိုင်မှုလေးနဲ့တခါတဲ့သူ့ဟာလေးနဲ့သူအန်ချင်းညီသွားပြီဆိုရင်အဲ့ဒီနေ့အဲ့ဒီအချိန်ဟာတရားအထုတ်လို့ကောင်းတာပဲတခါတရံမှာယာတိဥရုဖောက်ပြန်တဲ့အတွက်ကြောင့်မို့တရားအားထုတ်လို့မကောင်းတာရှိတယ်တခါတရံမိမိရဲ့ကျမ်းမာရေးအဆင်မပြေမှုအတွက်ကြောင့်မို့တရားရှုမှတ်လို့မကောင်းတာမရှိပေဘူးလားဗျာတခါတရံကြတော့လေထိုင်ထားတဲ့အထိုင်ကကိုအထိုင်မကျတဲ့အတွက်ကြောင့်မို့အားထုတ်လို့မကောင်းတာမရှိပေဘူးလား တခါတရံကြတော့လေကြောင်းကြဆိုင်မှုလုံးနေလို့ဝရိယစိုက်ကြောင်းကြဆိုင်မှုလုံးနေလို့အာထုလို့မကောင်းတာကြီးမရှိပေဘူးလားဟေးယောဂီပုဂ္ဂိုလ်များမှာအဲ့ဒီလိုသူ့ရဲ့ญาတိဥရုရဲ့ကျမ်းမာရေးရဲ့နောက်ပြီးတော့ဣရိယာပုတ်ရဲ့ကြောင်းကြဆိုင်မှုတွေရဲ့အားလုံးညီမျှသွားလို့တခါတရံမှာတရားရှုမှတ်လို့တိတ်ကိုကောင်းတာရှိတယ် အဲ့လိုရှုမှတ်လို့ကောင်းတဲ့အာယုံဟောင်းနမိတ်ဟောင်းလေးကိုမိမိတို့မှတ်သားထားရတယ်။ဘယ်နေ့ကဘယ်ချိန်မှာဘယ်နေရာလေးမှာ ထိုင်ပြီးတော့ရှုမှတ်ပွားများအားထုတ်လိုက်ရတာစိတ်တည်ငြိမ်မှုတမာတိခဏလေးနဲ့ရပြီးတော့အာယုံမှစိတ်မိပြီးရုံနိုင်ရင်အဖြစ်ဖြစ်သဘောတည်းဒီနေ့ချာချာညာနဲ့ဒိဋ္ဌိနေအပြင်ငါတွေ့ကြရသိကြရရင်ဆိုတာလေဒီအာယုံဟောင်းနမိတ်ဟောင်းလေးမှတ်တာ အဲ့လိုအာယုံဟောင်းနမိတ်ဟောင်းလေးကိုမှတ်ထားပြီးတော့မှနောက်တစ်ချိန်မိမိအားထုတ်လို့အကြောင်းအားလျော်စွာအားထုတ်လို့မကောင်းဖြစ်တဲ့အခါမှာဟိုတုန်းကအားထုတ်လို့ရခဲ့တဲ့တမာရီဖြစ်အောင်အားထုတ်လို့ရခဲ့တဲ့အာယုံဟောင်းနမိတ်ဟောင်းလေးယူပြီးတော့မှအားထုတ်ရတယ်ဥမာအားဖြင့်အခုဘုန်းကြီးတို့ယောဂီများမှာမိမိထိုင်ပြီးတော့ရှုမှတ်လို့အားထုတ်လို့ကောင်းတဲ့နေရာရှိတယ် အဲ့လိုမိမိကဒီနေရာလေးထိုင်ပြီးတော့မှဒီဣရိယာပုတ်ကလေးနဲ့ရှုမှတ်ရတာတမာတိဖြစ်နေပြီဆိုရင်နောက်တနေရာပြောင်းရွှေ့ပြီးတော့ထိုင်ရရင်အဲ့ဒီပုဂ္ဂိုလ်တမာတိရပါမလားမရဘူးအဲ့ကိုထိုင်နေကြနေရာလေးပြန်ပြီးတော့ကိုရမှကိုပဲအဲ့ဒီမှာတမာတိကထူထောင်လို့ရတာရှိတယ်တခါတည်းမှာဈဉ္ညာလျှောက်တာကိုဈဉ္ညာလျှောက်နေကြဈဉ္ညာအမှတ်တရားလေးနဲ့ကြွားတယ်လမ်းနေချတယ်နဲ့မိမိကနန်းနေခင်းမှလည်းဒီနေရာမှာ နေခင်းလျှောက်ပြန်တော့လေဒီနေရာပဲညလျှောက်ပြန်တော့လေဒီနေရာပဲမနေ့ကလျှောက်လေဒီနေရာဒီနေ့လျှောက်လေဒီနေရာမနေ့ကလည်းဒီနေရာပေါ့ဒီနေရာလေးကိုကိုလျှောက်မယ်ဒီနေရာလေးဟာမိမိအတွက်စိတ်တည်ငြိမ်မှုတမာတိဖြစ်စေတယ်စဉ္ညာအာယုံမိတယ်ယူထားတယ်တကယ်လို့မိမိလျှောက်နေတဲ့နေရာကိုတဦးတယောက်ကဝင်လျှောက်နေပြီဆိုရင်မိမိကတခြားစဉ္ညာလမ်းပေါ်မှာလျှောက်ရတဲ့အခါစိတ်တည်ငြိမ်မှုတမာတိမရတာတွေရောမရှိပေဘူးလားဗျာရှိတယ်ကိုလျှောက်နေကြမဟုတ်တဲ့အခါကျတော့စိတ်တွေကပြန့် ဒါကြောင့်ဈဉ္ဉံလမ်းလျှောက်ပြီဆိုရင်တဏှာတလန်းတစ်ဖြောင်းပဲလျှောက်ရတယ်လို့ပြောတာတဏှာထဲမှာပဲလျှောက်တလန်းထဲမှာပဲလျှောက်အဲ့ဒီတလန်းမှာတစ်ဖြောင်းနဲ့ဖြောင်းနေတာပဲတခြားနေရာကြီးပြောင်းရွှေ့လျှောက်ပြီဆိုရင်မိမိရဲ့ဈဉ္ဉံအမှတ်တရားဟာရှုမှတ်ရမယ့်အာယုံပေါ်မှာမရောက်ဘဲနဲ့လမ်းပေါ်မှာရောက်သွားတာတည်းအဲ့တော့လမ်းပေါ်မှာရောက်သွားပြီဆိုဒီနေရာကိုရှောင်းနေကြမဟုတ်တော့ဂမှုရှိပြန်ပြီဆိုရင်လည်းစိတ်ကဂမှုစီရောက်သွားပြန်ရောဂျိုင်းရှိပြန်ရင်ဂျိုင်းနဲ့ရောက်သွားပြန်ရောတနေရာမှာတခါနဲ့အနှိမ့်အမြင့် အလိုင်းထားနေတယ်ဆိုလိုင်းထားနေတဲ့စီရောက်သွားပြန်ရင်ရှုမှတ်တဲ့ကြွတဲ့အာယုံပေါ်လှမ်းတဲ့အာယုံပေါ်ချတဲ့အာယုံပေါ်စိတ်ကမရောက်တော့ဘူးတမာရီမဖြစ်တော့ဘူးပေါ့ကိုရှောင်းနေကြနေရာလေးနဲ့ကိုတခါလေပြန်ယူပြီးတော့တမာရီကိုထူထောင်ယူရတယ်ရက်ပြီးရှုမှတ်တဲ့ခံမှလည်းဒီတိုင်းပဲကိုရှုမှတ်တဲ့နေရာလေးကိုကိုကရက်နေကြနေရာလေးကိုရှုမှတ်ရလို့ရှိရင်စိတ်တည်ငြိမ်မှုတမာရီဖြစ်လာတာဒီလိုမဟုတ်ဘဲနဲ့မိမိရက်နေကြနေရာလေးရှုမှတ်နေကြနေရာလေးတခြားယောဂီပုဂ္ဂိုလ်တူတယောက်ကသွားပြီးတော့နေရာယူပြီးတော့ ရှုမှတ်နေပြီဆိုရင်ကိုကနေရာသိကလေးနဲ့အာထုတ်နေရရင်အဲ့ဒီမှာစိတ်ကကိုပဲကိုရှုမှတ်တဲ့နေရာပဲရောက်နေတတ်တယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များတကယ်လို့တရားရှုမှတ်ရတာရှုမှတ်လို့အာယုံမမိဘူးဖြစ်နေပြီဆိုရင်မိမိတစ်ချိန်လုံးကထိုင်လို့ပဲဖြစ်စေဈဉာလျှောက်လို့ပဲဖြစ်စေရက်လို့ပဲဖြစ်စေရှုမှတ်ရင်းနဲ့ရလာတဲ့အာယုံဟောင်းနမိတ်ဟောင်းလေးကို ပြန်ပြီးတော့အဲ့ဒီနေရာလေးကို ပြန်ယူပြီးတော့နေရာယူပြီးရှုမှတ်ပါ။ တမာတိထူထောင်ပြီးတော့ရှုမှတ်ပွားများအားထုတ်သွားလို့ရှိရင်စိတ်တည်ငြိမ်မှုတမာတိတွေရပြီးတော့သရံဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်တွေထက်တရားတွေတိုးတက်လာနိုင်ပါပြီ။ဒါကိုဗာနဲ့ဥပမာပေးထားတယ်ဆိုတော့မုတ်ဆိုးစိုင်းတင်တာနဲ့ဥပမာပေးထားပါတယ်။မုတ်ဆိုးရဲ့အတတ်ပညာကိုဘုန်းကြီးတို့ယောဂီများဒီတိုင်းနဲ့လူပုဂ္ဂိုလ်တူတယောက်ကမုတ်ဆိုးအတတ်ပညာသင်ပေးလို့အားလုံးတတ်မြောက်တာမဟုတ်ဘူး မုတ်ဆိုးဆိုင်ပင်ဆိုတဲ့စကားရှိတယ်ဆိုင်ဆိုတဲ့တရားဟာအင်မတန်ပရိယေကျွဲတယ်လို့ဆိုပါတယ်အဲတော့ဆိုင်ကနေပြီးတော့မှအမျိုးစုံပြောင်းလဲပြီးတော့နေရာဟိုလိုပြောင်းလိုက်တနေရာကိုဖြောက်သွားလိုက်တနေရာလေးဝင့်နေလိုက်အတန်လေးတိတ်ထန်းလိုက်အဲဒီမုတ်ဆိုးကိုဆိုင်ကနေပြီးတော့မုတ်ဆိုးရဲ့အတတ်ပညာကိုသင်ပေးတာအဲလိုသင်ပေးတယ်လို့ပဲအခုလည်းပဲယောဂီပုဂ္ဂိုလ်များမိမိတမားလေးထူထောင်လို့မရရင်ကိုအားထုတ်လို့ရခဲ့တဲ့အာယုံဟောင်းနမိတ်ဟောင်းလေးပြန်ပြီးတော့နှလုံးသွင်းလိုက် အဲလိုအာယုံဟောင်းနမိတ်ဟောင်းလေးနှလုံးသွင်းထိုင်ပြီးတော့ရှုမှတ်မှသမာဓိဖြစ်တယ်ဆိုထိုင်ဣရိယာပုဂ္ဂိုလ်လေးနဲ့ပြန်ပြီးတော့နှလုံးသွင်းယူလိုက်ဈဉ္ညာအမှတ်နဲ့မှတ်မှသမာဓိပြန်ရတယ်ဆိုရင်အဲ့ဒီဈဉ္ညာအာယုံလေးနဲ့သမာဓိပြန်ပြီးထူထောင်ယူလိုက်အဲလိုဆိုရင်စိတ်တည်ငြိမ်မှုသမာဓိတွေမြန်မြန်ရပြီးဝိပဿနာဉာဏ်ထူမဲ့ဉာဏ်ထူတွေမြန်မြန်ဖြစ်နိုင်တယ်ဒါကြောင့်တောမြိုင်ခြုံတိုးမုတ်ဆိုးဆိုင်ပင်နဲ့ တမာရိညာဖြစ်ပွားစေလျင်ဣန္ဒြေ၅ချက်တိုးတက်စုံလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်လို့ဒီမှာဆောင်းပုံးလေးရေးထားတယ်ကေတာလေးဆိုကြည့်လေအောင်တောမြိုင်ခြုံတိုးမုတ်ဆိုးဆိုင်ပင်တမာရီများဖြစ်ပွားစေလျင်ဣန္ဒြေ၅ချက်တိုးတက်စုံလင် ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်တောမြိုင်ခြုံတိုးမုတ်ဆိုးဆိုင်ပင်တမာဒီများဖြစ်ပွားစေလျင်ဣန္ဒြေငါးချက်တိုးတက်ဆုံးလင် ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင် ပြီဒါကြောင့်ဘုန်းကြီးတို့ယောဂီများမုတ်ဆိုးဆိုင်တင်တယ်လို့မိမိရဲ့တရားတမာတိထူထောင်တဲ့နေရာမှာလည်းမိမိကိုယ်တိုင်မရနိုင်တဲ့ဣရိယာပုတ်နဲ့ရွေးချယ်ပြီးတော့မိမိကထိုင်ဣရိယာပုတ်နဲ့မှတမာရီရခဲ့တယ်ဆိုရင်အဲ့ဒီထိုင်ဣရိယာပုတ်လေးနဲ့တမာရီကိုထူထောင်ပြီးတော့ကြိုးစားအထောက်ယူရတယ်။ဈဉ္ညာအမှတ်ကလေးနဲ့မှတမာရီရနိုင်တယ်ဆိုရင်ဈဉ္ညာအာယုံလေးနဲ့ပဲတမာရီထူထောင်ပြီးတော့ကြိုးစားအထောက်ယူရတယ် ရပ်ပြီးတော့ရှုမှတ်မှတမာရီရတယ်ဆိုရင်အဲ့ဒီရချင်းဣရိယာပုဂ္ဂလိနဲ့တမာရီကိုထူထောင်ပြီးတော့မှတရားကိုကြိုးစားပြီးတော့အားထုတ်ယူရတယ်အဲ့လိုတမာရီလေးတွေထူထောင်ထူထောင်ပြီးတော့အားထုတ်သွားရင်တည်ကြည်မှုတမာရီတွေအားကောင်းထက်သန်စွာရလာတဲ့အခါကျတော့အိန္ဒြေ၅ပါးညင်ညွတ်ပြီးတော့ဝိပဿနာဉာဏ်တွေထက်ပြီးတရားတွေတိုးတက်နိုင်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပုတ်တိုင်းဣရိယာပုတ်တိုင်းဘယ်ဣရိယာပုတ်နဲ့ပဲရှုရှုဒီတခြားခြားရိုးရိုးသေးသေးရှုပြပါ ရှုတယ်ရှုပြန်တော့လည်းပဲတကယ်ကိုပြဉ္ညာတရံကိုဖင်းဖောက်ပြီးတော့ပရမသဘောလေးပေါက်အောင်ရှုပေးပါထိုင်ပြီးတော့ရှုမှလို့ပင်နိုင်ဖြစ်တဲ့ဘောင်းမှုပင်မှုအာယုံလေးကိုရှုတဲ့အခါမှာလည်းပဲတည်ရခြင်းတွန်းကန်တောင့်တင်းလာတဲ့သဘောလေးကိုတည်တည်ချာချာသိအောင်အာယုံပြုပြီးရှုပါပင်နေဆိုရင်လည်းပဲတည်ရခြင်းတည်ရခြင်းရွရွရွရွသွားတဲ့သဘောလေးကိုတည်တည်ချာချာသိအောင်ဝါရောတရဲ့သဘာဝလေးကိုသိချာမြင်အောင်ရှုပေးပါအဲ့ဒီသဘာဝယုံနာကိုမြင်ပြီးဆိုမှဟိုဘက်က သင်္ကတလက္ခဏာအမြင်ညလက္ခဏာဆိုတဲ့လက္ခဏာတွေထင်တယ်လက္ခဏာ၃မျိုးရှိတယ်တဘာဝလက္ခဏာရဲ့သင်္ခတလက္ခဏာရဲ့တာမင်ညလက္ခဏာရဲ့လက္ခဏာ၃မျိုးတရားအထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများရဲ့ဉာဏ်ကိုစောင့်ပြီးတော့ကမ္မဋ္ဌာန်းဆရာများယူကြတာဖမ်းရတာဒီနေရာဒါလေးသုံးချက်နဲ့ဖမ်းတာပဲတဘာဝလက္ခဏာဆိုတာကအခုရှုမှတ်တိုင်းမိမိတို့ရဲ့ခန္ဓာကိုယ်မှာကြည့်ပါ ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်လေးပါးပဲရှိပါတယ်။ဓာတ်လေးပါးပဲစုဝေးရှိတာကိုဘုန်းကြီးတို့ရှုတဲ့အခါမှာဖောင်းနဲ့ပိန်နဲ့လို့ရှုနေရင်ဒါအစိုးအားဖြင့်ပြောရရင်ဒါပြဉ္ညာကြီးပဲ။ရှင်များတို့ပြဉ္ညာရှုနေတာလို့ပြောကြရရှိပါတယ်။သို့တော့ဒီဒီချာချာရှုလို့ဒီမှာသဘောပေါက်လာပြီဆိုရင်တကယ်တဘာဝမြင်လာပြီဆိုရင်ဖောင်းနေဆိုတဲ့အခါမှာတောင်းတင်းတွန်းကန်ပြီးတော့ကားတက်လာတဲ့သဘောတွန်းကန်လာတဲ့သဘောတွန်းကန်နေတဲ့သဘောဒီသဘောလေးမတွေ့ရပြီဘူးလား။ဒါပါဒတ်ကိုတွေ့နေတာလေ။ ဝါယောဓာတ်လေးကိုတွေ့နေတာပိန်နေဆိုတဲ့ခါမှာလည်းတေချာစွတ်ရိုက်ပြီးတော့ကြည့်ပေါ့ဝမ်းပိုက်ဆိုတဲ့တရားမထင်တော့ဘဲနဲ့တရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးမတွေ့ရပြီဘူးလားဓာတ်ပါဓာတ်ကိုတွေ့နေတာဝါယောဓာတ်လေးကိုတွေ့နေတာအဲလိုဘောင်းနာပိန်နာလေးကိုယောဂီကအစမပြတ်ရှုနေရင်းကခန္ဓာကိုယ်အောက်ပိုင်းကဖြစ်စီပူတဲ့သဘောအေးတဲ့သဘောမတွေ့ရဘူးလားကျန်းတဲ့ခြေမျက်စိနဲ့ထိတဲ့နေရာကျန်းတဲ့တင်ပန်းနဲ့ထိထားတဲ့နေရာကပူနေတဲ့သဘောလေးတွေ့ရတတ်တယ်အေးရတဲ့အေးတဲ့သဘောလေးတွေ့ရတတ်တယ် အဲ့လိုပူနေတဲ့သဘောအေးတဲ့သဘောလေးတွေ့နေရင်ဒါဗာဓတ်ကိုတွေ့နေတာလေတေဇောဓာတ်လေးကိုတွေ့နေတာဒါတဘာဝတွေမြင်နေတာလေယောဂီကငါဆိုတဲ့ဒီမှာပြဉ္ညတရံပျောက်သွားပြီးတော့တခဲကိုပရမတ်ပူနေတဲ့သဘောလေးတေဇောဓာတ်ရဲ့သဘောလေးပါလားဒီနေရာမှာခြေရောက်ဆိုတာလည်းမထင်ရှားဘူးတင်မားဆိုတာလည်းမထင်ရှားဘူးကိုယ်ဆိုတာလည်းမထင်ရှားဘူးတကယ်ထင်ရှားသိနေတာကတေဇောဓာတ်ရဲ့ပူမှုသဘောတတ်တဲ့ကလေးပါပဲလားလို့အမှန်သိသွားတာဒါတဘာဝသိနေတာပဲ တကယ်လို့ကြမ်းနဲ့ထိနေတဲ့နေရာကတခါတရံဘုန်းကြီးတို့ယောဂီများမှန်နေတဲ့သဘောတွေရောမထင်ရှားပေဘူးလားကျမ်းမြင့်ကြီးတစ်ခုလုံးနဲ့ဒီမှာကျမ်းနဲ့ထိထားတဲ့နေရာလေးကတင်ပန်းနဲ့ထိတဲ့နေရာလေးကတခါခဲလုံးတစ်ခုကိုခုထိုင်ထားသလိုမာနေတဲ့သဘောလေးထင်ရှားနေအဲ့ဒါပထဝီဓာတ်ပဲဗာဓာတ်ပါလိမ့်မယ်ပထဝီဓာတ်ထင်ရှားနေတာအဲ့ဒီနေရာကိုမိမိကဟောငါတင်မကြီးနာတာပဲနာနေမာနေတာကငါတင်ပါကြီးပဲလို့ငါပဲလို့ထင်နေရင်ဒါပြဉ္ညာကြီးပဲ အဲ့နေရာမှာတကယ့်ကိုပရမတ်သဘောပေါက်သွားတဲ့ပုဂ္ဂိုလ်ကြတော့ဟောမာနေတဲ့သဘောတတ်တတ်ကလေးပဲသိတယ်တင်မဆိုတာမသိတော့ဘူးပါဆိုတာမသိတော့ဘူးအဲ့ဒီမှာငါကုငါခန္ဓာဆိုတာမသိတော့ဘူးအဲ့ဒီတကယ့်ကိုပရမတ်သဘောလေးမာသဘောတက်တက်ကလေးပဲသိနေတယ်အဲ့လိုသိနေတာဟာတကယ့်ကိုဒါသဘာဝလက္ခဏာမြင်နေတာနောက်ယောဂီပုဂ္ဂိုလ်တို့ထိုင်ပြီးတော့အမှတ်ကောင်းနေတဲ့အခါမျိုးမှာတခါတည်းရန်ချွေးများယိုစီးကြနေတယ်လို့နပေသက်ကနေပြီးတော့ချွေးတွေဟာစီးပြီးမိမိရဲ့ပါဘောပါဘောကနေပြီးတော့မေးစီဘောကျသွားတာလေးတွေ မထင်ရှားပြီဘူးလားဗျာယိုစီးနေတဲ့သဘောလေးတွေဘာသဘောပါလိမ့်မယ်တကယ့်ကိုယိုစီးနေတဲ့သဘောလေးထင်ရှားနေတာဒါအာဘောဓပဲဗတ်တတ်ပါလိမ့်မယ်တခါတရံကြတော့လည်းပဲဘုန်းကြီးတို့ယောဂီများခေါင်းကြီးတစ်ခုလုံးကိုကြိုးကြီးနဲ့ဆွဲပြီးတော့စီးထားတယ်လို့တင်းဖွင့်နေတဲ့သဘောမရှိပြီမထင်ရှားပြီဘူးလားဒီအဲ့လိုဖွဲ့စည်းနေတဲ့သဘောကလည်းပဲဗတ်တတ်ပါလိမ့်မယ်အာဘောဓပဲအဲ့တော့သေချာရှုလိုက်တဲ့အခါကျတော့ညာထဲမှာတကယ့်သဘာဝလေးတွေမတွေ့ရပြီဘူးလား အဲ့ဒီတဘာဝဟာယုတ်တရားတွေဘာတရားတွေလဲသိနေတာလေးတွေကကဲဒီတဘာဝယုတ်နံကိုအမှန်မြင်တာဆိုတာဒါယုတ်နံကွဲပြီးပြီးတော့တာပဲဒီတိုင်းသိရမှာတဘာဝကိုမြင်မှယုတ်နံမြင်တယ်တဘာဝမမြင်ရင်ယုတ်နံမြင်မှမလားမမြင်ဘူးဟောယောဂီပုဂ္ဂိုလ်များမှာကြည့်ဟေးအဲ့လိုရှုမှတ်နေရင်ကဒီတဲ့တမာရီတရားတွေအာကောင်းထက်တန်လာတဲ့ခါကျတော့ဟောတင်ခတ္တလက္ခဏာတွေဘာလက္ခဏာတွေလဲ သင်္ကတလက္ခဏာဆိုတာကစာလို့ပြောရရင်ဥပံထီပင်ဖြစ်တာရဲ့တည်တာရဲ့ပြက်တာရဲ့အစရဲ့အလယ်ရဲ့အဆုံးရဲ့ဒီကသုံးစကားနဲ့ပြောမယ်ဆိုရင်အစပိုင်းအလယ်ပိုင်းအဆုံးပိုင်းဒါကိုသွားသိတာသင်္ကတလက္ခဏာပဲယောဂီပုဂ္ဂိုလ်တို့ကပင်တင်ထားပြီးရှုနေတဲ့ဖောင်းမှုပင်မှုအာယုန်လေးဟောအာယုန်လေးကိုရှုနေတဲ့အခါမှာအစပိုင်းယောဂီပုဂ္ဂိုလ်ရှုစယောဂီကအလယ်ပိုင်းလေးပဲသိတယ် ဘယ်ပိုင်းကိုသိနေလဲဟောင်းနေတာတော့ပဲသိတယ်ပိန်သွားရင်ပိန်သွားတာတော့ပဲသိတယ်ဒါအလယ်ပိုင်းကိုသိနေတာတေးသေးချာချာစူးစူးဆိုက်ဆိုက်တတိညာထားပြီးတော့ဝိညာဉ်ဆိုင်ရှုနေတဲ့ပုဂ္ဂိုလ်မျိုးကြတော့ဖောင်းတာလေးရဲ့စာပြီးဖောင်းလာတာရောမသိပေဘူးလားဖောင်းမှုလေးရဲ့အလဲတီသွားတာရောမသိပေဘူးလားဖောင်းမှုလေးကုံဆုံးသွားတာရော မတွေ့လိုက်ရပေဘူးလားအစရောအလဲရောအဆုံးရောအစရောအလဲရောအဆုံးရောအကုန်သိနေတာဖြစ်တီးပြက်ဖြစ်တီးပြက်နေတယ် ဥပတိပင်ဥပတိပင်အားလုံးအဲ့ဒီမှာအစအနယ်ဆုံးအကုန်သိနေပြီဆိုရင်အဲ့ဒီယောဂီဟာသင်္ခတလက္ခဏာထင်နေပြီ။ဘာလက္ခဏာလဲ။ဒါကြောင့်မို့ဒါနဲ့ပဲဘုန်းကြီးတို့ဉာဏ်ကိုဖမ်းရပါလိမ့်။အဲ့တော့ဒီသင်္ခတလက္ခဏာဆိုတဲ့လက္ခဏာတွေကောင်းကောင်းကြီးပြည့်စုံလာတဲ့ယောဂီကြတော့အားကောင်းလာတဲ့ပုဂ္ဂိုလ်ကြတော့ဟောတာမင်ညလက္ခဏာ။ဘာလက္ခဏာလဲလဲ။တာမင်ညလက္ခဏာဆိုတာတာမင်ညလက္ခဏာဆိုတာအလယ်ပိုင်းမထင်ရှားတော့ဘူး။ အစပိုင်းနဲ့အဆုံးပိုင်းနဲ့ထင်ရှားတယ်။ဘယ်ပိုင်းနဲ့ဘယ်ပိုင်းထင်ရှားလဲ။ဒီအစပိုင်းနဲ့အဆုံးပိုင်းဥမာအဖြစ်ပင်နိုင်ဖြစ်တဲ့ဖောက်မှုပိန်မှုအာယုံလေးကိုယောဂီရှုနေတဲ့အခါဖောက်မှုလေးစပေါ်လာတာသိတယ်ဖောက်မှုလေးဆုံးပြောက်သွားတာသိတယ်။အစပိုင်းရဲ့အဆုံးပိုင်းရဲ့သွားသိတယ်။အလယ်ပိုင်းသူမထင်ရှားတော့ပိန်တယ်လို့ရှုမှတ်လိုက်တယ်ဆိုရင်လည်းပိန်မှုလေးစပြီးပိန်သွားတာနဲ့ပိန်မှုလေးဆုံးသွားတာနဲ့ဒါပဲသိတယ် အစပိုင်းနဲ့အဆုံးပိုင်းပဲသိတယ်။ကြွားတယ်ရှိရင်လည်းဒီတိုင်းပဲ၊လမ်းတယ်ရှိရင်လည်းဒီတိုင်းပဲ၊ချားတယ်ရှိရင်လည်းဒီတိုင်းပဲ။အဲ့လိုအစနဲ့အဆုံးကိုသိနေတယ်ဆိုတာအဖြစ်နဲ့အပျက်ကိုသိနေတာ။ဘာနဲ့ဘာကိုသိနေတယ်။မြဲတာသိတာလားမမြဲတာသိတာလား။ဟေးအဲ့ဒီအဖြစ်နဲ့အပျက်သဘောလေးကိုမြင်နေပြီဆိုရင်ဒါတမင်ညလက္ခဏာထင်ပြီ။ဘာလက္ခဏာလဲ။ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ပြောရင်ဥဒယဗယဉာဏ်ဖြစ်နေပြီ။ဘာဉာဏ်ဖြစ်နေပြီလဲ။ ကဲဒီတော့အဖြစ်အပျက်ကိုမြင်ဖို့အတွက်ဒီမှာဉာဏ်လေးတွေဟာရှေ့ကခုရှေ့ကမရှိပေဘူးလားချက်ချင်းချက်ချင်းကြီးအဖြစ်အပျက်ကိုမြင်မှမလားတဘာဝမှမထင်မဲနဲ့တဏ္ဍာလက္ခဏာဘယ်လိုမှမဖြစ်နိုင်လေဘူးတဘာဝလက္ခဏာကောင်းကောင်းထင်မှသင်္ကတလက္ခဏာအားကောင်းလာတယ်သင်္ကတလက္ခဏာဖြစ်တယ်သင်္ကတလက္ခဏာအားကောင်းပြီဆိုမှဟိုဘက်ကတဏ္ဍာလက္ခဏာဆိုတာထင်တယ်ဒါကြောင့်အဖြစ်အပျက်ကိုမြင်ဖို့အတွက်ရှေ့ကဉာဏ်လေးတွေပေါ်ဖို့ရမကြိုးစားရပြီဘူးလားဗျာ ဟဲ့ရှင်းကဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်လေးတွေဖြစ်တဲ့ဖြစ်တတ်တဲ့လက္ခဏာလေးတွေထင်ပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာယုံ nant ရဲ့အဖြစ်ပြသဘောမမြဲတဲ့သဘောကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိမတွေ့နိုင်မိဘူးလားဓာတ်ထိကိုတွေ့နိုင်တယ်ဟဲ့တန်မြတ်လက္ခဏာဖြစ်အောင်ကြိုးစားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတို့ဒီတရားမေးတဲ့အခါမှာဒီယောဂီကစပြီးတော့ဘာကိုပြောတယ်လဲဆိုတာနားထောင်ရတယ်စပြီးရှုမှတ်ပုံမပြောဘဲနဲ့ကြော်ပြီးတော့အခုပြောတဲ့အဖြစ်အပျက်ကိုပြောနေပြီဆိုရင်ဒါမဟုတ်သေးဘူး တဘာဝလက္ခဏာတွေကိုသူဘယ်လိုမြင်မလဲဆိုတာကိုဘုန်းကြီးတို့စောင့်ရတယ်ရက်စောင့်နေရတယ်အဲရက်စောင့်ပြီးတော့တရက်ကနှစ်ရက်နှစ်ရက်ကသုံးရက်သုံးရက်ကလေးရက်ငါးရက်ခုနှစ်ရက်လောက်တိအောင်စောင့်ကြည့်စောင့်ကြည့်တယ်တဘာဝလက္ခဏာမမြင်သေးရင်ဟုတ်ကုန်မဟုတ်သေးဘူးပြန်ပြီးတရားပြောမှတ်ပုံတွေတရားပြောဘယ်လိုသိရမလဲဘယ်လိုမြင်ရမလဲတရားညွှန်ပေးညွှန်ပေးပြီးတော့တရားအားထုတ်ခိုင်းတရားအားထုတ်ခိုင်းရင်ဈဉ္ညာရှောင်းမှရင်ဘယ်လိုတွေ့လာလိမ့်မယ်ထိုင်ပြီးတော့ဖောင်းမှုပိန်မှုလေးမှရင်ဘယ်လိုမြင်လာလိမ့်မယ်တရားညွှန်ပေးအဲညွှန်ပေးလို့တရားအားထုတ်ပြီးဆိုတဲ့အခါကျတဘာဝလေးတွေကောင်းအောင်မြင်လာပြီဆိုမှအဲ့ဒီကြမှာအမှတ်တည်ပြီ ဒီပုဂ္ဂိုလ်ဒီအဲ့ဒီကြတော့မှအမှန်တိုင်းသူပြောလာပြီသူ့ရဲ့အခုမှစိတ်တွေငြိမ်လာပြီစိတ်တွေတည်ငြိမ်လာတဲ့အတွက်ကြောင့်မို့အခုတော့ဖြင့်ဖောင်းနေဆိုရင်ဘယ်လိုလေးဖြစ်သွားတာကိုသူတွေ့နေပြီပိန်နေဆိုရင်ဘယ်လိုဖြစ်သွားတာကိုသူတွေ့နေပြီတကယ်သဘာဝကိုကောင်းကောင်းကြီးမြင်လာပြီအဲ့ဒီကြတော့မှဟိုဘက်ကသင်္ကတနဲ့တာမင်ညဆိုတာကြီးလာတော့မှအဲ့တော့တရားတွေ့မြင်ပုံဟာလေဘုန်းကြီးတို့ယောဂီများအထက်ကတာဆရာဖွင့်ပြတာအထက်တာလေးနေမှာ၄မျိုးခွဲပြီးတော့ဖွင့်ပြထားတယ်တရားတွေ့မြင်ပုံတရားတွေ့မြင်ပုံဘယ်နှမျိုးပါလိမ့်မယ်၄မျိုး ရှင်းကသမထတရားနဲ့ဝိပဿနာတရားနှစ်မျိုး ရှိတယ်သမထဘာဝနာဝိပဿနာဘာဝနာနှစ်မျိုးရှိတယ်အဲ့ဒီသမထဘာဝနာဝိပဿနာဘာဝနာ လို့ဆိုတဲ့အဲ့ဒီဘာဝနာနှစ်မျိုးလုံးအာမထုတ်ဘူးခဲ့သောပုဂ္ဂိုလ်ဖြစ်လို့ရှိရင်တဲ့တရားဝင်ဝင်ပြီးတော့ရှုမှတ်တဲ့အခါမှာတရားရှုမှတ်လို့လည်းမကောင်းဘူးတမာတိမရှိဘူးတရားသဘောများကိုလည်းပဲသူတော်တော်နဲ့မတွေ့နိုင်ဘူး တဲ့အရာနံပါတ်1ကဒါသမထဆိုတဲ့ဂုံတော်တွေပွားများအားထုတ်မှုပေါ့သမထဘာဝနာတွေပွားများအားထုတ်မှုသူတစ်ခါမှမပြုတ်ဘူးသေးဘူးနောက်ဝိပဿနာဘာဝနာဆိုတဲ့ပေါ်ရန်အာယုံကိုရှုမှတ်မှုဆိုတာလည်းသူတစ်ခါမှအာမထုတ်ဘူးသေးဘူးအဲ့ဒီသမထဘာဝနာနဲ့ဝိပဿနာဘာဝနာကိုတစ်ချိန်တစ်ခါလေးမှသူအလေးအကျင့်မပြုတ်ဘူးသေးဘူးဆိုရင်တရားခွင်ဝင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားမှတ်လို့မကောင်းမဲနဲ့ဝေဒနာတွေတဲပြီးစိတ်တွေထွက်ပြီးတော့စိတ်ဓာတ်တွေ တိုးတက်လာမလားဆိုးယုံနေမလားဗျာစိတ်ဓာတ်တွေဆိုးယုံနေတယ်အဲ့ဒီပုဂ္ဂိုလ်ဟာတရားခွင်ကတောင်ငါထွက်ပြေးရကောင်းမလားတောင်ဒီလိုဖြစ်နေတယ်တရားအားထုတ်လို့ကောင်းလို့လားမကောင်းသေးလို့လားရှုမှတ်လို့ကိုမကောင်းသေးဘူးတရားရှုမှတ်လို့လည်းမကောင်းဘူးရှုမှတ်လို့မှမကောင်းတော့တရားသဘောတွေရောတွေးပါမလားဗျာတရားသဘောလည်းမမြင်နိုင်ဘူးတဲ့နံပါတ်1နောက်နံပါတ်2ကရှေးကဝိပဿနာတရားကိုတော့အားထုတ်ဘူးတယ်အလေးကျပြုဘူးတယ်ပေါ့10ရက်တန်ဒီ15ရက်တန်ဒီ သို့မဟုတ်10ရက်တစ်ကြိမ်သို့မဟုတ်10ရက်နှစ်ကြိမ်စသည်ပေါ့အဲလိုဝိပဿနာတရားကိုအားထုတ်ဖူးတဲ့အလေးအထားရှိခဲ့ဘူးတယ်ဒါပေမဲ့သမထတရားတော့သူတစ်ခါမှ အာမထုတ်ဘူးသေးဘူးအဲလိုအာမထုတ်ဘူးသေးတဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်တဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်တဲ့အခါမှာတော့ရှုမှတ်လို့မကောင်းစိတ်ကြီးပြန့်တယ်စိတ်တွေကလည်းပြန့်တယ်ဝေဒနာတွေကလည်းတက်တယ်သို့တော့အဲဒီပုဂ္ဂိုလ်ဟာ ဝိပဿနာဘာဝနာတရားကိုအားထုတ်ခဲ့မှုတဲ့အလေးအကျင့်ရှိလာခဲ့တဲ့အတွက်ကြောင့်တရားသဘောတွေကိုတော့သူကောင်းကောင်းကြီးသိတယ်တဲ့တရားသဘောတော့ဉာဏ်ဉာဏ်ကြီးတွေ့လွယ်တယ်အဲ့ဒီပုဂ္ဂိုလ်ကနံပါတ်1ပုဂ္ဂိုလ်ကဝိပဿနာတရားအားထုတ်ခဲ့မှုတဲ့အလေးအကျင့်ရှိတယ်သို့တော့တမထကိုတော့အာမထုတ်ဘူးသမထအာမထုတ်ဘူးရဲ့အတွက်ကြောင့်မို့သူဟာတရားအားထုတ်တဲ့ကဝေဒနာတွေတက်တယ်စိတ်တွေလည်းထွက်တယ်သို့တော့ တတိထားဝရိယစိုက်ပြီးရှုတဲ့အခါရှုမှတ်လို့ရတဲ့အခိုက်ကလေးအခိုက်ကလေးမှာတော့ဖြင့်သူဟာတရားသဘောတွေကိုကောင်းကောင်းချင်းမြင်တယ်တဲ့ဒီပုဂ္ဂိုလ်ကနံပါတ်1နောက်နံပါတ်3ပုဂ္ဂိုလ်အဲ့ဒီနံပါတ်3ပုဂ္ဂိုလ်ကရှင်းကသမထဘာဝနာတရားကိုအားထုတ်ဖူးတဲ့အလေ့အကျင့်ရှိခဲ့ဘူးတယ်သမထတရားတွေပွားများတယ်ဂုဏ်တော်တွေပွားများခဲ့တယ်တခုတည်းသောအာယုံကိုစိုက်ပြီးရှုမှတ်ခဲ့တယ်အဲ့လိုရှုမှတ်ခုရှုမှတ်ခဲ့ဘူးတဲ့အလေ့အကျင့်သူ့မှာရခဲ့ဘူးတယ် သို့တော့ဝိပဿနာတရားတော့ဖြင့်တစ်ချိန်လေးမှအာမထုတ်ဘူးသေးဘူးဝိပဿနာကွင်းနဲ့တစ်ခါမှမဝင်ဘူးသေးဘူးအဲ့လိုပုဂ္ဂိုလ်ဆိုရင်တရားရှုမှတ်လို့တော့ကောင်းတယ်ဝေဒနာတွေမတက်ဘူးအကြာကြီးထိုင်နိုင်တယ်ပေါ့ဗျာသမထတရားတွေအထုတ်လာခဲ့တဲ့ပုဂ္ဂိုလ်ကတခါနဲ့မနှုတ်ပဲမရှားပဲမရွှေ့ပဲမပြောင်းပဲနဲ့အကြာကြီးထိုင်နိုင်တယ် သို့တော်လည်းပဲဝိပဿနာတရားကိုအာမထုတ်ဘူးတဲ့အတွက်ကြောင့်မို့တရားသဘောတွေတော့ဖြင့်တော်တော်နဲ့မတွေ့နိုင်ဘူးတဲ့တရားသဘောမမြင်နိုင်မသိနိုင်စိတ်တည်ငြိမ်မှုတမာတိတော့ရတယ်မလို့ဘူးတဏှာကြီးလုံးလုံးမလို့ဘဲနဲ့ကြာကြီးထိုင်နေတယ်တဏှာကြီးဝဲထိုင်နေတယ်တဏှာကြီးထိုင်နေတယ်ထိုင်နေနိုင်တယ်သို့တော်တရားရဲ့ယုံနိုင်ရဲ့ဖြစ်ဖြစ်သဘောလေးတွေမြင်သလားသိသလားမေးကြည့်ဘာမှမသိဘူးတရားသဘောကိုမတွေ့နိုင်ဘူးတရားသဘောလေးကိုသူသဘောမပေါက်ဒါဘာကြောင့်လဲဆိုရင်ဝိပဿနာတရားအာထုတ်ခဲ့ဘူးလို့လားအာမထုတ်ဘူးသေးလို့လားဗျာ အာမထုတ်ဘူးသေးလို့အဲ့လိုအာမထုတ်ဘူးသေးတဲ့အတွက်ကြောင့်မို့သူ့မှာတရားသဘောတွေမမြင်တရားတွေမတွေ့ဟောနောက်တကနံပါတ်၄ပုဂ္ဂိုလ်နံပါတ်၄ပုဂ္ဂိုလ်ကြတော့နှမျိုးလို့သမထရောဝိပဿနာရောနှမျိုးစလုံးအားထုတ်ခဲ့ဘူးတယ်အလေးအကျင့်ရှိခဲ့ဘူးတယ်သမထတရားတွေလည်းပွားခဲ့တယ်ဂုဏ်တော်တွေလည်းပွားခဲ့တယ်ဗုဒ္ဓနုဒ္ဓရီတွေလည်းပွားခဲ့တယ်မေတ္တာဘာဝနာတွေလည်းပွားခဲ့တယ် ဝိပဿနာတရားဆိုရင်လည်းပဲ10ရက်စကန်နေ10ရက်စကန်နေ2ကြိမ်3ကြိမ်4ကြိမ်စသည်ဝင်ငယ်ဘူးတဲ့အဲဒီလိုသမထရောဝိပဿနာရောနှစ်မျိုးစလုံးကိုအားထုတ်ခဲ့ဘူးတဲ့အလေးအကျင့်ရှိတဲ့ပုဂ္ဂိုလ်ဆိုရင်တဲ့တရားခွင်ဝင်လိုက်တာနဲ့တရားရှုမှတ်လို့လည်းကောင်းတယ်နောက်ပြီးတော့တရားသဘောတွေလည်းဉာဏ်ဉာဏ်ကြီးတွေ့နိုင်တယ်တဲ့တရားသဘောတွေလည်းဉာဏ်ဉာဏ်ကြီးတွေ့နိုင်တယ်ဒါသမထနဲ့အားထုတ်ဘူးတော့သူက ဝေဒနာတွေမထင်ရှားစေဘဲနဲ့အကြာကြီးမလို့မရှားဘဲနဲ့ထိုင်နိုင်တယ်မှတ်လို့ထိုင်လို့ကောင်းတယ်ပေါ့ဗျာတရားဆိုင်လို့လည်းကောင်းတယ်တရားမှတ်လို့လည်းကောင်းတယ်သို့တော့တရားသဘောတွေမတွေ့ဘူးလားဆိုတော့ဝိပဿနာတရားအားထုတ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်တရားသဘောလည်းပဲသူကသိတွေ့တယ်ဉာဏ်ဉာဏ်ကြီးသိတယ်ဒါဘာကြောင့်လဲဆိုရင်သမထရောဝိပဿနာရောနှစ်မျိုးစလုံးအားထုတ်ခဲ့ဘူးလို့ဘယ်နှမျိုးအားထုတ်ခဲ့ဘူးလို့လဲ နှမျိုးစလုံးအားထုတ်ခဲ့ဘူးတဲ့အလေးကျင့်ရှိတဲ့ပုဂ္ဂိုလ်အဲ့လိုအလေးကျင့်ရှိတဲ့ပုဂ္ဂိုလ်ကြတော့တရားဝင်ဝင်ပြီးအားထုတ်လိုက်တာနဲ့နှမျိုးစလုံးပဲထိုင်နေထိုင်နိုင်နေမှတ်လို့လည်းကောင်းတယ်တရားသဘောလေးတွေလည်းပဲမြင်နေတာပဲသိနေတာပဲဒါကိုထပ်တန်လေးနေထကတာဘယ်လိုဖွင့်ပြသလဲဆိုတော့ယောသသမ္ပတိအကတာတိကာရောယောသသမ္ပတိအကတာတိကာရောတတ္တဒုက္ခပฏิဗရဟောတိကတာရိကတာရိကာရတခိပ္ပယောအကျင့်ပုဂ္ဂိုလ်သည် ယောအကျင့်ပုဂ္ဂိုလ်သည်သမထေသမထတရား၌အကတာတိကာရောရှိကပြုဘူးလေလာဘူးသောအကြောင်းကုသိုလ်မရှိသည်ဟောတိဖြစ်၏အကျင့်ပုဂ္ဂိုလ်ဟာသမထတရားကိုတစ်ချိန်တစ်ခါမှမလေ့လာဘူးဘူးတဲ့အဲလိုမလေ့လာဘူးတဲ့ပုဂ္ဂိုလ်ဟာတတ္တထုသမထတရားကိုတစ်ချိန်တစ်ခါမှမလေ့လာဘူးတဲ့ပုဂ္ဂိုလ်အားဒုက္ခဆင်းရဲညှိုးညင်းသောပြိပရာအကျင့်သည်ဟောတိဖြစ်ပါ၏ တရားဝင်ပြီးအားထုတ်လိုက်ရတာဆင်းရဲလိုက်တာပင်ပန်းလိုက်တာငါနဲ့တသက်နဲ့တကူဒီလို့တခါမှမလုပ်ဘူးပါဘူးလို့ညည်းယူရလောက်အောင်ကိုဆင်းရဲတယ်တဲ့ဘုန်းကြီးတို့အခုတရားတစ်ချိန်မှမဝင်မှုသေးတဲ့ပုဂ္ဂိုလ်ရိတ်တာရောက်လာတဲ့အခါမှာတရားအားထုတ်ရင်ထွက်ပြေးခြင်းလောက်အောင်ကိုပင်ပန်းဆင်းရဲတာလေဒါအားထုတ်ခဲ့ဘူးတဲ့အလေးချင်းရှိဘူးလို့လားမရှိဘူးလို့လားဗျာဒါကြောင့်တတ္တထုသမထတရားကိုတစ်ချိန်တစ်ခါမှအာမထုတ်ခဲ့ဘူးသောပုဂ္ဂိုလ်အား ဒုက္ခဆင်းရဲညှိုးညင်းသောပရိပရာအကျင့်တွေဟောဒီဖြစ်ပါ၏အဲ့ဒီတရားအထုတ်တဲ့ကံမှာအင်မတန်ကိုပင်ပန်းနေတယ်ကတရိကာရတသမာဓိတရား၌သမထ၌ရှိကပြုဘူးလေ့လာဘူးသောအကြောင်းကုသိုလ်ရှိသောပုဂ္ဂိုလ်အားဒုက္ခချမ်းသာသောပฏิပဒါအကျင့်သည်ဟောတိဖြစ်ပါ၏သမထတရား၌ရှိကလေ့လာခဲ့ဘူးတဲ့အလေးအကျင့်ရှိခဲ့တဲ့ပုဂ္ဂိုလ်ဆိုရင်တဲ့ ယခုတရားခွင်မှာဝင်ပြီးအားထုတ်တဲ့အခါကျတော့ဒုက္ခပฏิပဒာဒုက္ခချမ်းသာတော့ပฏิပဒာအကျင့်ဒီဟောတိဖြစ်ချမ်းသာတဲ့အကျင့်ပဲချမ်းသာလိုက်တာတရားထုတ်ရတာကောင်းလိုက်တာချမ်းသာလိုက်တာနဲ့ကိုယ်တိုင်ကိုကျေနပ်ပြီးတော့သဘောကျဘာကြောင့်လဲဆိုတော့ရှင်းကအားထုတ်ခဲ့မှုတဲ့အလေးရှိလို့လားမရှိလို့လားအလေးအကျင့်ရှိလို့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဆေရတ္တနာဝင်ပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်များဟာဝေဒနာတွေနဲ့လုံးကြရိုက်ပြီးတော့ပင်ပန်းသွားကြတယ် ဒါပေမဲ့ဒါကိုစိတ်ဓာတ်မကြအောင်နောက်တစ်ချိန်တော့ပြန်ဝင်ပြီဆိုရင်အင်မတန်ကောင်းလာမယ်ဆိုတာလေးကိုအားပေးလို့ရတယ်။ဒါကြောင့်အလေးအကျင့်လေးရှိခဲ့ဘူးတဲ့ပုဂ္ဂိုလ်ကြတော့ဘာမှအခက်အခဲမရှိဘူးဒုက္ခပရိပဒါချမ်းချမ်းသာသာနဲ့အားထုတ်နိုင်တယ်။နောက်ဒါရင်လားဆိုတော့ယောပန္နာဝိပဿနာယအဂတ္တာရိကာရောဟောတိယောပန္နာယောအကျင့်ပုဂ္ဂိုလ်သည်ယောအကျင့်ပုဂ္ဂိုလ်သည်ဝိပဿနာယဝိပဿနာတရား၌ အကတာရီကာရောရှိကပြုဘူးလေ့လာဘူးသော အကြောင်းကုသိုလ်မရှိသည်ဟောသည်ဖြစ်၏ဝိပဿနာတရားကိုရှိကတစ်ချိန်တစ်ခါမှအာမထုတ်ခဲ့ဘူးသေးဘူးတဲ့အဲလိုအာမထုတ်ဘူးခဲ့ဘူးတဲ့ပုဂ္ဂိုလ်မှာတော့ဖြင့်တတ္တထိုဝိပဿနာတရား၌ရှိကပြုဘူးလေ့လာဘူးသောအကြောင်းကုသိုလ်မရှိသောပုဂ္ဂိုလ်အားဒန္တာနေသောအဘိညာအတိညာဒုတိဟောသည်ဖြစ်ပါ၏ ရုပ်တရားနာတရားတွေဖြစ်တဲ့တရားတွေကိုသိမြင်နိုင်တဲ့ဉာဏ်ဟာအင်မတန်မှနှေးတယ်တဲ့ဉာဏ်အဖြစ်နှေးတယ်ဝိပဿနာတရားအတွေ့အကြုံနေတဲ့ပုဂ္ဂိုလ်ဝိပဿနာတရားကိုအာမထုတ်ဘူးတဲ့ပုဂ္ဂိုလ်ဝိပဿနာတရားတွေလည်းပဲတစ်ကြိမ်တစ်ခါမှမနာဘူးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးဆိုရင်တရားအားထုတ်တဲ့အခါမှာရုပ်တရားနာတရားတွေရဲ့အဖြစ်အပျက်အိစ္ဆဒုက္ခအနတ္တသဘောတွေသိဖို့ရအင်မတန်မှနှေးတယ်တဲ့တတ္တတဝိပဿနာတရား၌ ရှေးကပြုဘူးလေ့လာဘူးသောအကြောင်းကုသိုလ်တို့မရှိသောပုဂ္ဂိုလ်အားဒန္တာနေသောအဖိညာအတိညာဒုတိဟောတိဖြစ်ပါ၏ကတ္တာရိကာရတံဝိပဿနာတရား၌ရှေးကပြုဘူးလေ့လာဘူးသောအကြောင်းကုသိုလ်တို့ရှိသောပုဂ္ဂိုလ်အားရှေးကလေ့လာဘူးသောဝိပဿနာတရား၌ရှေးကပြုဘူးလေ့လာဘူးသောအကြောင်းကုသိုလ်တို့ရှိသောပုဂ္ဂိုလ်အားခိဗ္ဗလျင်မြန်သောအဖိညာအတိညာဒုတိဟောတိဖြစ်ပါ၏ ရှင်းကဝိပဿနာတရားတွေကိုလေ့လာဘူးတယ်အားလည်းအားထုတ်ခဲ့ဘူးတယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဆရာကောင်းတမကောင်းနဲ့တွေ့လိုက်ပြီဆိုရင်တရားတွေနှင်းနှင်းတွေ့မှာလားမြန်မြန်တွေ့မှာလားဗျာခိဗ္ဗဗိညာတဲ့လျင်မြန်နေတရားအသိဉာဏ်တွေကိုမြန်မြန်ကြီးတွေ့တယ်ဆရာကရှေ့ကနည်းနည်းလေးပြောလိုက်တာနဲ့အနိစ္စသဘောလေးပြောလိုက်တာနဲ့ဒုက္ခအနတ္တတွေပါမြင်ကုန်ပြီအဲ့လိုတရားအသိဉာဏ်တွေမြန်မြန်ကြီးဖြစ်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအထုတ်လို့ဒီကနေ့မိမိမှာတရားအထုတ်ရတာ တရားမှတ်လို့ကိုမကောင်းဘူးဆိုရင်စိတ်ဓာတ်မကြနိုင်ဟုတ်တယ်မို့လားဗျာဒီကနေ့မှတ်လို့မကောင်းရင်ဒီအချိန်မှတ်လို့မကောင်းရင်ဒုတိယအချိန်မှမှတ်လို့ကောင်းရင်ကောင်းမယ်ဒုတိယအချိန်မှမကောင်းရင်တတိယအချိန်နတ်နှစ်ပိုင်းမှမှတ်မကောင်းရင်နေပိုင်းအချိန်မှမှတ်လို့ကောင်းရင်ကောင်းလာလိမ့်မယ်ကို့မှာတမာရီအားလေးတွေမှတ်ချက်ကလေးများလာပြီဆိုတဲ့ကတမာရီလေးအားလေးတွေကောင်းလာပြီဆိုရင်အမှတ်ကလေးတွေပူပူကောင်းလာလိမ့်မယ်တကယ်လို့နေခင်းအချိန်တိုင်းမှမှတ်လို့မကောင်းသေးဘူးဆိုရင်ဟောညပိုင်းအချိန်မှမှတ်လို့ကောင်းလာလိမ့်မယ်အဆင့်ဆင့်အဲ့လိုမှတ်လို့ကောင်းလာလိမ့်မယ် ဒီကနေ့မှတ်ရတာငါဖြင့်တရားကိုမိမိရရမှတ်လို့ကိုမရပါပဲလားစိတ်တွေရောက်ရက်ခတ်နေတာစိတ်တွေပြန့်လိုက်တာစိတ်ဓာတ်မကြပါနဲ့ဒီကနေ့မှတ်လို့မရပြီမယ်လို့လည်းပဲနောက်ရက်ကျတော့မှတ်လို့ရောတခါတည်းအာယုံမစိတ်မီးပြီးတော့စိတ်တည်ငြိမ်မှုတမာတိတွေအားကောင်းလို့ယုံနိုင်ရဲ့အဖြစ်အပျက်သဘောလေးတွေလည်းသိနိုင်တဲ့ဝိပဿနာဉာဏ်တူတွေရောမရနိုင်ပြီဘူးလားဗျာရနိုင်ပါလေဘာမှစိတ်ဓာတ်ကြပြီးစိတ်အားငယ်နေဖို့မလိုဘူးယောဂီများတကယ်လို့မိမိကကြိုးစားပြီးတော့အားထုတ်နေပါလျက်ကင်နဲ့စောစောကပြောတဲ့ကလေးတို့ပေါ့လေ တရားကလည်းမှတ်လို့မရတရားမှတ်လို့လည်းမကောင်းရှုမှတ်ရတာလည်းပဲတခါတည်းစိတ်တွေကပြန်လို့ဝေဒနာတွေကတဲ့အာယုမစိတ်ကမမိအဲ့လိုဖြစ်နေတဲ့အခါမျိုးမှာဘာမှစိတ်ကမကြနိုင်တစ်ချိန်သောအခါကာလကမိမိဈဉ္ညာအမှတ်တရားလေးနဲ့မှတ်ခဲ့တာတမာတိလေးဘယ်လိုရခဲ့တယ်ဘယ်မှတ်ကလေးနဲ့မှတ်ရင်တမာတိရနိုင်တယ်ဆိုရင်အဲ့ဒီအာယုဟောင်းနမိတ်ဟောင်းလေးပြန်ပြီးတော့ယူလိုက်ဟုတ်တယ်မလားဗျာအဲ့ဒီနေရာလေးကိုသွားပြီးဈဉ္ညာအမှတ်ကလေးနဲ့ရှောက်ပြီးတော့မှန်လိုက်တမာတိထူထောင်လိုက် ဒီလိုဆိုရင်အဲ့ဒီမှာတမာရီတွေပြန်ရပြီးတော့နောက်အချိန်တွေနောက်အချိန်တွေကြာမှတ်တွေပြန်ကောင်းလာနိုင်မယ်ဒီလိုမှမဟုတ်ဘူးမြင့်မြင့်ကထိုင်ပြီးတော့အားထုတ်မှတမာရီရတယ်ဆိုရင်ငကိုတော့ကရှုမှတ်အားထုတ်ခဲ့တဲ့အာယုံဟောင်းလေးကိုပြန်ပြီးတော့နှလုံးသွင်းလိုက်အဲ့ဒီနေရာလေးမှာသွားထိုင်ပြီးတော့တမာရီလေးထူထောင်လိုက်စိတ်တည်ငြိမ်မှုတမာရီလေးရပြီဆိုရင် နောက်ချိန်နောက်ချိန်တွေမှာဆိုရင်အဲစိတ်တည်ငြိမ်မှုတမာရီတွေရပြီးတော့ယုံနာအဖြစ်အပျက်တွေသိနိုင်တဲ့ဝိပဿနာဉာဏ်တွေလည်းပဲအဆင့်ဆင့်မဖြစ်နိုင်မိဘူးလားဗျာ။ ဖြစ်နိုင်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဝိပဿနာတရားအားထုတ်တဲ့အခါကာလမှာတခါတည်းမှာဘုန်းကြီးစောစောကပြောတဲ့ကဲ့သို့ဣရိယာပုမမျှတလို့ပဲဖြစ်စေရာသီဥတုဖောက်ပြန်လို့ပဲဖြစ်စေမိမိရဲ့ကျမ်းမာရေးချိုးရင်လို့ပဲဖြစ်စေကြောင်းကြဆိုင်မှုဝိရိယနည်းနေလို့ပဲဖြစ်စေရှုမှတ်လို့မကောင်းဘူးဆိုရင်လည်းဘုန်းကြီးတို့ယောဂီများတစ်ချိန်လုံးကမိမိရှုမှတ်လို့ကောင်းခဲ့တဲ့အာယုဟောင်းနမိတ်ဟောင်းလေးပြန်ယူပြီးတော့ ကြိုးစားသွားမယ်အားထုတ်သွားမယ်ဆိုရင်မိမိမှာစိတ်တည်ခြင်းမှုတမာတိတွေမြန်မြန်ဖြစ်လို့လူတည်ခြင်းမှုတမာတိတွေရပြီဆိုရင်ကတော့ဖြင့်အဲ့ဒီတမာတိမှာတဆင့်ရုပ်သဘောနာမ်သဘောအဖြစ်အပျက်သဘောတွေသိနိုင်တဲ့ဝိပဿနာဉာဏ်နေမဖြစ်နိုင်ပြီဘူးလားဗျာအဲဒီလိုဉာဏ်နေပြည့်စုံလာပြီဆိုရင်တဏဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေကရောညင်ညွတ်မလား၊ကွဲပြားမလား အဲ့လိုအိန္ဒြေ၅ပါးတရားတွေညီညွတ်လာတာနဲ့အမျှဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်တွေကရောထက်မလားတုံးမလားဗျာအဲဒီတော့ဉာဏ်တွေထက်မြက်လာပြီဆိုရင်မိမိအားထုတ်နေစေဖြစ်တဲ့တရားတွေကဆိုးရုပ်မှလားတိုးတက်မှလားကဲဒီတော့တရားတွေတိုးတက်ပြီးတော့ဘုန်းကြီးတို့အသိဉာဏ်ဒူတွေမဲ့တရားဖို့တရားနိဗ္ဗာန်တရားတွေဒီအောင်မရနိုင်သေးဘူးလားရနိုင်နေအခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကချောတိုင်တက်နေတဲ့ယောဂီများကိုအောက်ကနေပြီးတော့တွန်းအားပေးပြီးတွန်းတင်ပေးနေတယ်လို့ပဲ။ ယောဂီတို့ကအားဆိုင်ပြီးတော့ကြိုးစားဖို့ပဲလိုတယ်။ဘုန်းကြီးညွှန်ပြလိုက်တဲ့အတိုင်းပဲအဓိကတော့သက်ကိစ္စကိရိယာယရိုးရိုးသေးသေးအမှတ်ကိုတာတစ္ဆကိရိယာယမယံမနာပဲနဲ့ကြိုးစားဖို့ပဲမိမိအဆောင်ပြန်ရောက်တဲ့အခါမျိုးမှာမိမိကအိုးငါဒီချိန်လေးတော့ခဏနားလိုက်ဦးမှာပါဆိုတဲ့စိတ်မျိုးကိုမထားပဲနဲ့ဗဟိတထောမိမိရဲ့စိတ်ကိုတရားအာယုန်ထဲမှာပဲနှစ်တာဘယ်မှာနှစ်ထားရမလဲတရားအာယုန်ထဲမှာပဲနှစ်ထားမိမိရဲ့အဖော်ဟာတခြားအဖော်မရှာနဲ့တရားအဖော်လေးနဲ့ပဲ။ ဘာအဖော်နဲ့ပါလိမ့်မယ်ဟေးအမတ်တရားအဖော်လေးနဲ့ပဲမိမိကထိုင်တော်လဲအမတ်တရားလေးနဲ့ရက်တော်လဲအမတ်တရားလေးနဲ့သွားတော်လဲအမတ်တရားလေးနဲ့စားတော်လဲအမတ်တရားလေးနဲ့အိတ်တော်လဲအမတ်တရားလေးနဲ့ဘာပဲပြုပြုပြုဖို့ကိစ္စမှန်သမျှတွေပြုတိုင်းပြုတိုင်းဟာရှုမှတ်မှုအမှတ်တရားလေးနဲ့ဒီအမှတ်အဖော်ဝေးထားပြီးတော့ရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်ဣန္ဒြေတရားတွေညီညွတ်ထင်းပြပြီးတော့ဝိပဿနာဉာဏ်တွေတက်လို့တရားအသိဉာဏ်တူတွေမရနိုင်နေဘူးလားဗျာ။ ဒါကြောင့်မိမိရဲ့စိတ်တည်ငြိမ်မှုအာယုံဟောင်းနမိတ်ဟောင်းလေးတွေကိုပြန်ပြန်ယူပြီးတော့နှလုံးသွင်းရှုမှတ်သွားခြင်းအပြင်မိမိတရားတွေဆုပ်ယုပ်မနေဘဲနဲ့တရားတွေတိုးတက်လာပါလိမ့်မယ်။ထို့ကြောင့်ဒီဆောင်ပုံလေးဆိုဆိုပြီးတော့ဒီနေ့တရားသိညာစို့နော်။စိတ်တည်ကြည်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်စိတ်တည်ကြည်ကြောင်းနမိတ်ဟောင်း ကောင်းကောင်းမှတ်ရမည်ဘုန်းကြီးတို့ယောဂီတွေခုဒီနေ့ဟောတဲ့တရားလေးသဘောပေါက်ပါတယ်နော်။ဘာကြောင့်လဲဆိုတော့ဒါလေးသဘောပေါက်မှမိမိရဲ့တရားအမှတ်တရားတွေဆိုတာအမြဲတမ်းကောင်းနေတာမဟုတ်ဘူး စောစောကပြောတဲ့အတိုင်းပဲဣရိယာပုကြောင့်ပဲဖြစ်စေယာတိဥရုကြောင့်ပဲဖြစ်စေနောက်ပြီးတော့မိမိရဲ့ကျမ်းမာရေးကြောင့်ပဲဖြစ်စေမိမိရဲ့ကြိုးစားအားထုတ်မှုဆိုတဲ့ကြောင်းကြစိတ်ဝိရိယလေးနည်းလို့ပဲဖြစ်စေအကြောင်းမျိုးမျိုးကြောင့်အားထုတ်လို့မကောင်းတဲ့အခါမျိုးမှာဘယ်နှစ်ဘယ်ချိန်ကဘယ်နေရာလေးမှာအားထုတ်လိုက်တာငါတမာရီတွေရလိုက်တာမှတ်လို့ကောင်းလိုက်တာဆိုတဲ့အဲ့ဒီအာယုံဟောင်းလေးပြန်ယူဟုတ်တယ်မလားအဲ့ဒီနေရာလေးမှာသွားပြီးဈဉ္ညာမှတ်ကလေးနဲ့ဖြစ်စေလို့မို့ထိုင်မှတ်ကလေးနဲ့ဖြစ်စေတမာရီအာယုံဟောင်းလေးယူပြီးတော့အားထုတ်ရင်စိတ်ကြည်ကြည်မှုတမာရီတွေမရပြီဘူးလားဗျာ အဲ့ဒီတမာရီလေးအခြေခံပြီးတော့ဆက်လက်ကြိုးစားအားထုတ်သွားလို့ရှိရင်ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့အစစ်စစ်တဲပြီးတော့ဆင်းရဲခြင်းနဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်မိဘူးလားဒါကြောင့်တမာရိသာသနိမိတ်တေကာဟိနတတတို့ယုံနာဓမ္မသင်္ကာရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌တမာရိသာသဝိပဿနာတမာတိဤလီနိမိတ်တေကာဟိနနမိတ်ဖြစ်ကြောင်းကိုကောင်းကောင်းမှတ်သားခြင်းဖြင့်လည်း တမ္ပါရီတိဝိပဿနာဉာဏ်ဤထက်မြက်ခါပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းိမာယဆိုတရားပညာ